သာသနာတော်နှစ်2564နှစ်ကောဇာတက္ကရာ1382ခုနှစ်တတော်လာဇန်9ရက်2020ပြည့်နှစ်ဒီဇင်ဘာလ21ရက်တနင်္လာနေ့စင်ကာပူနိုင်ငံဥကိုကိုထူဒေါ်စန္ဒအောင်သာမင်းတီဟာထူ သမိသုတိရိထုမိသားစုတို့ဤဓမ္မပူဇာတရားအလှတော်မင်္ဂလာအခမ်းအနား၌အမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောဖြမစရိယအကျင့်ဤအမဲဆက်များအကြောင်းတရားဒေသနာတော် ဘုရားမြတ်စွာဤမဟာကရုဏာကုံကိုအာယုံပြုကာတိကျဖွဲ့ဆိုအပ်သောဝန္ဒနာပထမအတိတကာထာကိုရှုစုပူဇော်ခြင်းဖြင့်ဓမ္မသဘင် ခန္ဓာကိုစတင်ကြရအောင်ယောကပကောတိဟိပိယပမေယံကာလံကရွန်တော်အတိဒုက္ခရဏိ ခေရံကတောလောကဟိတယနာထောနမောမာကာရုဏိကတတတ္တယောနာထောဝိနိယမြာစွာတတ္တဝါဤချမ်းသာစီးပွားလိုလားတောင်းတကုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည် ကပ္ပဂေါတိဟိပိဂရေကဘာအရေးအတွက်သင်္ချာတို့ဖြင့်တော်လဲအဘေမိယံရည်တွေတိုင်းတာ ဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလံလေးအသင်ချေသိနေကဘာရှိကြသောကာလပတ်လုံးလောကဟိတယတတလောကဤအကျိုးစီးပွားလို့ငါအတိဒုက္ခရဏိဥစ္စာ အသက်ချေလဲအင်္ဂါ မေတ္တာကြီးမှာသမိသာနှင့်တထာဇနီဆဉ္ဉ္ကြီးဟုစေတိထဘွယ်90အစုအလုံးခဲရင်တော်မူတို့ကိုကရွန်တော်ဖျားဖြစ်ရန်ဤတန်ကြိုးကုတ်အာထုတ်တော်မူရသည်ဖြစ်၍ခေရန်လက်ချေမျက်လုံးအသက်ဆုံးလည်းရဲ့နှလုံးစိတ်ဝံကိုရောဤပင်မညင်းတို့ကတောဝတဏ္ဏချိန်ဖျားစွာရောက်တော်မူကြရရှာလိပြီ။ မဟာကရုဏီကတတတဝါများယင်ဝေသားကဲ့သို့တနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာထသဝိနည်းများစွာတတဝါဤချမ်းသာစည်းပွားလိုလားတောင်းတကုန်ပေါင်းခါသဖြင့်နာထမြညာထိုရှင်တော်မြတ်ဖရာအာနမောယုတိပြောင်းပြော့မန်ကုန်လျော်၍ ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေတည်းဖြမစရိယအကျင့်ဤအမဲဆက်များမြတ်စွာဘုရားကိုယ်တိုင်ဟောကြားခဲ့တဲ့ အင်္ဂုတ္တရနိကေတတ္တကနိဗ္ဗာန်မှာလာတဲ့မိထုနတုတ်ဆိုတာအဲ့ဒီတုတ်ကိုရှင်းလင်းပြီးတော့ဟောကြားမှာဖြစ်တယ်မြန်မာနိုင်ငံမှာတော့မိတုငယ်9ပါးလို့ဆိုကြတယ်ပေါ့နော်အဲ့မြတ်စွာဘုရားပဲပုံဟောရလဲဆိုတော့မူရင်းလေးကိုသိရှိနားလည်အောင်ဒီတုတ်တန်အကြောင်းကို စတဲ့ဟောမှာဖြစ်ပါတယ်တုတ်တန်နဲ့ပါတဲ့စကလုံးလေးတွေကိုဘာသာပြန်ပြီးတော့ပြန်မလို့ရှင်းလင်းဟောကြားမှာဒီတုတ်တန်ဖြစ်ပေါ်လာပုံအကြောင်းလေးရတယ်မိကွန်းလေးမေးရကနေဖြစ်ပေါ်လာတာဖြစ်လို့မြတ်သောအကျင့်ကိုကျင့်ကြတဲ့ပုဂ္ဂိုလ်တွေမသားပွဲ လိုင်းတာပွဲမြတ်စွာဘုရားကိုယ်တိုင်ငါဟောကြားတာဖြစ်တယ် လောကမှာဗြဟ္မစာရီလို့ခေါ်ကြတာရှိတယ်ပေါ့နော်ဗြဟ္မစာရီဆိုတာမြတ်သောအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်ဗြဟ္မစာရီဗြဟ္မစရိယကျတော့မြတ်သောအကျင့်လို့ဆိုလိုတယ်အဲ့ဒီဗြဟ္မစရိယတို့ဗြဟ္မစာရီတို့ဆိုတာဒီဒီနှစ်ပုဒ်ဟာဆက်ဆက်ပြီးတော့နေတယ်နေရာတိုင်းမှာတော့အတိပ္ပယ်မတူတတ်ဘူးသို့တော့မြတ်သောအကျင့်ဆိုတာကျင်တော့တူတယ် မြတ်သောအကျင့်ရှိသူဗြဟ္မစာရီဗြဟ္မစာရီမြတ်သောအကျင့်ရှိသူဗြဟ္မစရိယာကမြတ်သောအကျင့်ဒီတုတ်တမှာပါတဲ့ဗြဟ္မစာရီတို့ဗြဟ္မစရိယာတို့ဆိုတဲ့မြတ်သောအကျင့်ဆိုတာတခြားကိုရည်ညွှန်းတာမဟုတ်ဘူးရှင်ကျေးတဲ့စကားလုံးနဲ့ပဲပြောလို့ရမယ်ဒီဟာတော့เนาะတမန်စကားလုံးနဲ့ပဲပြောကြအောင်ကာမဆက်ဆံမှုမရှိတာ ကာမဆက်ဆံမှုမရှိတဲ့အကျင့်ကိုပြမစရိယလို့ခေါ်တယ်။တခြားနေရာမှာတော့တိပိတိပိတွေပါ။ကာမဆက်ဆံမှုမရှိဘူးဆိုတာရှစ်ပါးသီလစောင့်တည်တဲ့အခါကျတော့မှတ်မိကြလိမ့်မယ်။အပြမစရိယဝေရမဏိသိက္ခာပရံသမာရိယာမိအဲ့ဒီအပြမစရိယရဲ့စัจကျင်မဲ့ကပြမစရိယပဲနော်။အော်ရှစ်ပါးသီလစောင့်တည်ပြီဆိုရင် အပြမစရိယကာမိတုမိစ္ဆာစာရအစား အပြမစရိယဝေရမဏိတိခဗရံတမာရိယာမိအဲ့ဒီအပြမစရိယပြမစရိယအပြမစရိယဆိုတာကာမဆက်ဆံမှုပြမစရိယဆိုတာကာမဆက်ဆံမှု မရှိတာလို့ဒီအိဗယ်ကို ရှေးဥစွာမှတ်သားအောင်အဲ့ဒါနဲ့ပတ်သက်ပြီးတော့စကားကိုကိတုတ်တံဖြစ်ပေါ်လာပုံကိုစတင်ပြီးတော့မှတ်တမ်းတင်ထားတာတော့ တာဝတိမြို့မှာကောသရမင်းကြီးရဲ့ပရောဟိတ်ဆရာပုံနာကြီးရှိတယ်သူ့ရဲ့နာမည်ကိုတော့ယာဒုနာမည်နဲ့ပဲဇာနုသောနိလို့ခေါ်တယ်ဇာနုသောနိဆိုတဲ့အဓိပ္ပာယ်ကယာဒုရဲ့အမည်နာမပုရောဟိတပရောဟိတ်ဘုရင်ရဲ့အကြံပေးတိုင်းရပြည်ကိစ္စတွေရဲ့ ဒီကိစ္စတွေကိုအကြံဉာဏ်ပေးပြီးတော့မင်းဆရာလုပ်တဲ့အလုပ်ယာဓုပေါ့ဘုရင်ရဲ့အကြံပေးယာဓုမင်းဆရာယာဓုပေးထားတဲ့ပုဂ္ဂိုလ်ဇာနုသောတိလို့ခေါ်တယ်သူနာမည်ရင်းတော့မဟုတ်အဲ့ဒီဇာနုသောတိယာဓုရှိတဲ့မင်းရဲ့ဆရာပုံနာကြီးကရသော်ဗျာနဲ့ဆုံတဲ့အခါမှာသူမေးတဲ့မေးခွန်းလေးကဘယ်လိုမေးလိုက်တယ်ဆို ဘဝံပိနောဂေါရမောပြမစာရိပฏิသနာတိပါဠိလိုမြန်မာလိုကြတော့အရှင်ဂေါရမလည်းပဲပြမစာရိလို့ဝန်ခံပါသလားသူပြောလိုက်တဲ့စကားမှာရှင်ဂေါရမဟာပြမစာရိလို့ဝန်ခံပါသလားလို့တွေမဟုတ်ဘဲနဲ့အရှင်ဂေါရမလည်းပြမစာရိလို့ဝန်ခံပါသလားနော်မြတ်သောအကျင့်ကိုဆိုလိုတာကကာမဆက်ဆံမှုကင်းသူလို့ ဝန်ခံသလားလို့မြတ်စွာဘုရားကိုမေးတဲ့မေးခွန်းပဲဒါဘာလို့မေးတာတော့ဆိုဗြဟ္မစာရီတွေကလောကမှာအများကြီးရှိတယ်အိမ်တော်မပြုတ်ပဲနဲ့နေတာကိုလည်းဗြဟ္မစာရီလို့ခေါ်တာကိုဆိုပါစို့ဗြဟ္မနာတွေရဲ့အယူဝါဒမှာအသက်48နှစ်ထိအောင်ဝေဒကျမ်းတွေကိုသင်ကြားနေတဲ့အခါမှာ အိမ်တော်မပြုအောင်သူတို့လိုက်နာပဲထုံးစံပြမနာမျိုးတွေအားလုံးဟာအဲ့ဒီအတွင်းမှာအိမ်တော်ပြုခွင့်မရှိဘူးသက်40နဲ့8နှစ်အတွင်းမှာအိမ်တော်မပြုအောင်အဲ့ဒါကိုသူတို့ကဗျမစာရီလို့ခေါ်တယ်ဝိရကျမ်းနေသင်နေတဲ့အချိန်ကိုဗျမစာရီကာမဆက်ဆံမှုမပြုတ်ရဘူးလွတ်လွတ်အဲကနေ့ခေတ်တော့အမျိုးဆုံးခေါ်ကြမှာပေါ့လေ လူပြိုကြီးခေါ်ခေါ်အပြိုကြီးခေါ်ခေါ်ပေါ့ဓမ္မစာရီဆိုတာကာမဆက်ဆံမှုမပြုတာသူတို့ဆိုလို့အဲသူတို့ရဲ့စီဥပရိစီကံအရာအသက်48နှစ်ဝိရာကျမ်းတွေကိုသင်ယူနေရတာသင်ယူရဲဆိုတာသူတို့ကစာအုပ်ဖတ်ရတာမဟုတ်ဘူးဆရာကနှုတ်တိုက်ချပေးတာတွေကိုဟိုတဲ့လိုက်ဆိုပြီးတော့မှတ်ကြရတာဆိုအတော်ကြိုးစားရတဲ့စနစ်ပေါ့နော် oral tradition လို့ခေါ်တယ် အခုခေတ်ဗမာပြည်မှာကလေးလေးတွေကိုဣတိပိသောချပေးတယ်လို့ပဲဝေရာကျမ်းတွေကိုသူတို့နှုတ်တိုက်ချပေးတာဆရာအဲ့ဒါကိုနှုတ်တိုက်ရွတ်ဆိုကြရတယ်အဲ့လိုသင်နေတဲ့အချိန်ပိုင်းဟာသူတို့ဘယ်နှစ်နှစ်ထီအောင်လို့ဆိုအသက်48နှစ်ထီအောင်အိမ်တော်ပြုတ်ခွင့်မရှိဘူးအဲ့ဒါကိုဗမာစာရီလို့သူတို့ခေါ်တယ်ဗမာစာရီလို့ခေါ်တယ်အဲ့တော့သူတို့ဗြဟ္မဏလောကမှာဗြဟ္မစာရီလို့ အိမ်တော်မပြုတ်တဲ့ပုဂ္ဂိုလ်တိုင်းကိုမြမစာရီတို့ဒီနာမည်ပေးထားတယ်လို့မြတ်စွာဘုရားကြတော့သူကစဉ်းစားတယ်ဖရာရဲ့အကြောင်းကိုသိတယ်မြတ်စွာဘုရားဟာသင်္ကန်းမိုးခင်တုန်းကထိနစီစိန်ခံစားပြီးတော့ရတောတရာနဲ့အိမ်အောင်ပြုခဲ့တယ်ဆိုတာသူသိတယ်။နော်ဒီအကြောင်းတွေသိတယ်ပေါ့။ရတောတရာနဲ့အိမ်အောင်ကြပြီးတော့ သားလေးတယောက်မွေးဖွားမှတော်ထွက်လာတယ်ဆိုတာလည်းသိတယ်အဲ့သူစဉ်းစားရပေါ့အိမ်အောင်ရှိခဲ့တဲ့ပုဂ္ဂိုလ်တယောက်သူတို့ပြမနာမျိုးကတော့အိမ်အောင်ကိုမရှိရဘူးပေါ့ဒါတရားဝင်ဖြစ်မှာပေါ့နော်တရားမဝင်တာတော့ပြောလို့မရဘူးတရားဝင်အိမ်အောင်မရှိရအဲ့တော့ဂေါရမမြတ်စွာဘုရားကသင်္ကန်းမိုးခဲ့ခင်ကသူအိမ်အောင်ရှိခဲ့အဲ့ဒါကြောင့်မို့ အရှင်ဂေါရမလည်းပဲဗြဟ္မစာရီလို့ဝန်ခံပါသလားဆိုသူတို့ပြမနာတွေဗြဟ္မစာရီနဲ့မြတ်စွာဘုရားရဲ့ဗြဟ္မစာရီကိုသူကတိုင်းတာခြင်းတဲ့သဘောနဲ့မေးလိုက်တယ်မေးခွန်းဖြစ်နေတယ်ဒီမေးခွန်းအဲ့တော့မြတ်စွာဘုရားကရှင်းရှင်းပြတ်ပြတ်ပဲဖြေလိုက်တယ်သူ့ကိုနော်မြတ်စွာဘုရားဖြေပုံကတော့တော်တော်ပြတ်သားတဲ့အဖြေနည်းကနေဖြေတာဝန်ခံပါတယ်လို့တာမန်ဖြေတာမဟုတ်ဘူးမြတ်စွာဘုရား ယံဟိတံပြမနသမ္မာဝရမနောဝရိယဆိုလိုတဲ့အတိဘယ်ကပြမစရိယကိုကျိုးပေါက်ပျောက်ကြားကွက်ကြားမထင်အောင်ပြပြစုံစုံစင်စင်ကြဲကြဲမြတ်သောအကျင့်ကိုချစ်တဲ့ပုဂ္ဂိုလ်လို့ပြောမယ်ဆိုရင်ငါ့ကိုပဲပြောရမှာဆိုတော့ရိုးရိုးမြတ်သောအကျင့်ကျင့်ုံနဲ့မကဘူးအမဲဆက်မရှိအောင်ပြည့်စုံတဲ့တန်ရှင်းတဲ့မြတ်စရိယကိုချစ်တဲ့ပုဂ္ဂိုလ်လို့ပြောလို့ရှိရင်ငါ့ကိုပြောရမှာ ငါတယောက်တည်းကိုသာပြောလို့ရမယ်မြတ်စွာဘုရားဒါရိုးရိုးဖြေလဲတာမဟုတ်ဘူးနော်ရသောခြင်းကိုကျင့်တဲ့ပုဂ္ဂိုလ်လို့ပြောချင်ရင်ငါ့ကိုပဲပြောရမယ်ဘာဖြစ်လို့တော့ဆိုရင်ငါဟာကျိုးပေါက်ပျောက်ကြားအမဲစက်တွေမထင်နဲ့မြတ်သောအကျင့်ကိုပြည့်ပြည့်စုံစုံကျင့်သူ ဖြစ်တယ်လို့ရဲရဲဝံ့ဝံ့ပဲလို့ဆိုဗျာကျိုးပေါက်ပျောက်ကြားခြင်းမရှိတဲ့ ဗြဟ္မစရိယဆိုအမဲဆက်မထင်တဲ့ဗြဟ္မစရိယစင်ကြယ်တဲ့ဗြဟ္မစရိယချင့်တဲ့နေရာမှာစင်ကြယ်မှုဗြဟ္မစရိလို့နာမည်ခေါ်နေကြပြီမဲ့လို့တိတ်တိတ်ပုံနေရရှိနိုင်သေးတယ်လေအဲ့တော့ရသော်ဗျာကတော့သူ့အနေနဲ့မှန်တယ်ဖျားမဖြစ်ခင်တော်မထွက်ခင်အဲ့တော့ရှိခဲ့တယ်ဆွလွတ်ပြီးတဲ့နောက်မှာဒါနဲ့ပတ်သက်ပြီးတော့လုံးဝတန်ရှင်းစင်ကြယ်တယ်ဆိုတာကို ဖွင့်ဟာဝန်ခံလိုက်ခြင်းပဲဖြစ်တယ်ပေါ့တော့မြတ်စွာဘုရားကိုမေးတော့မြတ်စွာဘုရားဒီလိုပွင့်ပွင့်လင်းလင်းပြက်ပြက်သားသားရဲရဲဝုံဝုံအဟံဟိပြမနာအခန္ဓာကျိုးတာပြတ်တာမရှိဘူးအစ္စိတံပေါက်တာမရှိဘူးအတဝလံကွက်ကြားမဖြစ်ဘူးအကမတံပျောက်ကြားမဖြစ်ဘူး ဟိုနာလေးကပြက်ဒီနာလေးကပြက်စီကံပြည့်အောင်လိုက်တာကိုဆိုပါစို့ငါးပါးသီလဆိုလို့ရှိရင်အဲ့တော့ပါဏာတိပါဒချုပ်ရင်းနဲ့နောက်ဆုံးဖြစ်တဲ့သူရမေတွေကချုပ်ရင်းနဲ့ဆိုရင်ဒါအစနဲ့အဆုံးမှာဖြစ်လို့ရှိရင်ဒါကျိုးပြတ်တယ်လို့ခေါ်တယ်နော်အနာတွေပြတ်နေတယ်ကျိုးပြတ်တယ်လို့ခေါ်တယ်ခန္ဓာလို့ခေါ်တယ်စိတ်ဓာတ်ဆိုတာတော့ခြားတဲ့ကသိက္ခာပုဒ်လေးတွေချွလွန်ထားတာ အဲ့ဒါကြတော့အပေါက်တယ်လို့ခေါ်တယ်အဝတ်လေးတစ်ခုဟာနှကန်းဆုပ်သွားလို့ရှိရင် ပြတ်တယ်လို့ပဲခေါ်တာပဲလေအလဲကောင်းမှအပေါက်ရှိရင်ပေါက်တယ်လို့ခေါ်တာပေါ့နော်အဲ့ဒီမဲ့အပေါက်ကဆက်သွားလို့ရှိရင်ကွက်ကြားလို့ပြောတာပြတ်တာဆိုပါစို့ကာမိတုမိစ္ဆာသရပြတ်တယ်မူတဝါရပြတ်တယ်ဆက်ပြီးတော့ပြတ်သွားတယ်အဲ့နှစ်ခုကဆက်နေဆက်နေတော့အကြားလို့ခေါ်တယ်ကွက်ကြားလို့ခေါ်တယ်အဲ့လိုကွက်ကြားဖြစ်တာလည်းမရှိဘူး နောက်ပျောက်ကြားဆိုတာတော့တခွဲကျော်ပဏာရိပါဒတော့လုံနေအာရိဏဒါနမလုံဘူးကာမိတုမိဆာစာရလုံနေမုသဝါဒမလုံကွက်ကြော်လေးတွေသွားတာအဲ့ဒီလိုဟာမျိုးလိုဒီကိုချင်းသီလနဲ့ပတ်သက်ပြီးတော့ဟိုနာကပြက်ဒီနာကကျူးဟိုဟာဖောက်ဖြစ်တာဖောက်ဖြစ်ဒီလိုမရှိပဲနဲ့ငါမှာအမဲအစွန်မရှိအောင်စင်ကြယ်တဲ့ ပြည့်စုံတဲ့မြတ်သောအကျင့်ကိုကျင့်တာငါပဲငါကိုပြောမှဒီစကားဟာမနေလို့ဒီလိုဖြေလိုက်တာတာမန်ဖြေလို့ရှိရင်ဒီစကားကဗျမစာရီလားဆိုဟုတ်တယ်လို့တင်ဖြေလိုက်ရင်ရှေ့စကားဆက်တာဆက်ချင်မှဆက်မယ်နော်အခုတော့မြတ်စွာဘုရားကအဲ့ဒါလို့ခတ်ထီရီလေးဖြေလိုက်တဲ့အခါကျတော့သာနုသောဏိပုံနာကြီးကမြတ်စွာဘုရားကိုမေခွန်းထပ်မေးတယ် ဗြဟ္မစရိယလို့ဝန်ခံထားတဲ့ပုဂ္ဂိုလ်တိုင်းဟာကျွလွတ်မှုမရှိရဘူးအမဲဆက်မရှိရဘူးမဟုတ်ဘူးသူကအမဲဆက်ရှိတဲ့ပုဂ္ဂိုလ်လည်းရှိနေတတ်တယ်အဲ့တော့မြတ်စွာဘုရားကတော့လုံးဝအမဲဆက်ကျိုးပြတ်ပေါက်ကြားကွက်ကြားဆိုတာတွေမထင်အောင်ပြည့်စုံပြီးတော့စင်ကြယ်တဲ့မြတ်စွာဘုရားကိုသူကျင့်တယ်လို့ဆိုတာဟာ ဖြမစရိယနဲ့ပတ်သက်ပြီးတော့အမဲဆက်ဆိုတာဘာတွေလဲနော်မစင်ကြယ်ဘူးဆိုတာဘယ်ဟာကိုရည်ညွှန်းတာလဲအရှင်ဘုရားအော်မှန်တယ်အိမ်တော်မပြူဘူးကာမဆက်ဆံမှု မရှိဘူးဒါဖြမစရိယစစ်ပြီလားစင်ကြယ်တဲ့ဖြမစရိယမဖြစ်သေးဘူးလားဘယ်လိုမှဖြစ်မှာလဲဆိုတဲ့သိကျင်တဲ့စိတ်နဲ့အဲ့ဒီကိုမေးခွန်းကိုမေးလိုက်တဲ့အခါကျတော့မြတ်စွာဘုရားကဒီတုတ်တန်ဟောဖို့ဖြစ်လာတယ် နော်ဒါသုတ်တက်ပေါ်လာခြင်းကြောင့်အဲ့တော့မြတ်စွာဘုရားဟောတာဟာဒီဒွါယံဒွါယသမပတ္တိဆိုစကလုံးလေးရှိတယ်ဒီကာမကိစ္စတွေဟာနှစ်ဦးချင်းနှစ်ဦးဆက်ဆက်တဲ့ကိစ္စတွေဖြစ်လို့တွားရန်တွားရသမပတ္တိစုံတွဲစုံတွဲလုပ်ရတဲ့အလုပ်မျိုးလို့သူတို့သတ်မှတ်တယ်။စာပေရဲ့အဆိုပြောတာနော် တွားရတွားရသမပတိအတွဲနဲ့အတွဲလေးတွေနဲ့ပြုလုပ်တဲ့ကိစ္စလို့ဒီလိုနာမည်ပေးတာပေါ့နော်ဒါယဉ်ကျေးတဲ့စကားလုံးပေါ့ယဉ်ကျေးတဲ့စကားလုံးတကယ်တော့ sexual relationship ကိုပြောတာနော်အဲ့ဒါကာမကိစ္စဆက်ဆံမှုနဲ့ပတ်သက်ပြီးတော့ရသော်ဗျာအေးကျိုးပေါက်ပျောက်ကြားခြင်းမရှိဘဲနဲ့လုံးဝပြည့်ပြည့်စုံစုံစင်စင်ကြဲကြဲ ကျင့်တယ်ဆိုတာဘယ်လိုဟာခေါ်တာလဲလို့ဆိုရင် ဟုတ်ပြီအဲ့ဒါကိုရှင်းပြမယ်ကာမဆက်ဆံမှုမရှိတာတော့မှန်တယ်ဒါလောက်လေးနဲ့ဗြဟ္မစာရိဟာဒီအမဲဆက်ကင်းတဲ့ဗြဟ္မစာရိအမဲဆက်ကင်းတဲ့ဗြဟ္မစာရိကမဖြစ်သေးဘူးအိမ်တော်မပြုတ်ရုံနဲ့အမဲဆက်ကင်းတဲ့ဗြဟ္မစာရိကမဖြစ်ဘူးတဲ့ နော်ဗြဟ္မစရိယတိခ္ခဘုကိုဆောက်တည်ထားုံနဲ့ပြည့်စုံနေစင်ကြယ်တဲ့ဗြဟ္မစရိယမဖြစ်ဘူးတဲ့တချို့ပုဂ္ဂိုလ်တွေဟာကာမဆက်ဆံမှုမရှိတာမှန်တယ်သို့တော့ဘာတွေဖြစ်နေတတ်တုံးဆိုအမျိုးသမီးတယောက်ရဲ့ပြုစုယူရမှုကိုတာယာနေတဲ့ပုဂ္ဂိုလ်ကာမဆက်ဆံမှုတော့မရှိဘူးအမျိုးသမီးကဟုတ်လား အဲဒီနန္တာတွေလိမ့်ပေးတယ်မြို့သမီးရဲ့ပြုစုမှုကိုခံတယ်လို့ဆိုပါတယ်မြို့သမီးရဲ့ပြုစုမှုခံတယ်နှိမ့်နယ်ပေးတယ်ရေချိုးပေးတယ်ဆုံးနယ်ပေးတယ်စာထဲမှာမာတုခမတ္တဥ္စာဒနာပရိမတ္တနာနာပနတမ္ပါဟနာနံတာရိယတိတမ္ပါဟနံတာရိယတိအမျိုးသမီးရဲ့ပြုစုယူရမှုတွေကိုตายာနေတဲ့ပုဂ္ဂိုလ်ဟာကာမဆက်ဆံမှု မပြုတ်ပေမဲ့လို့ သူ့ရဲ့ပြမစရိယအကျင့်ဟာအမဲဆက်တည်ရှိတယ်မစင်ကြဘူးလို့သူဆိုလို့အဲ့ဒါကိုပဲမေတုံငယ်လို့ပြောတာနော်မေတုံငယ်ဆိုတဲ့ကအဲ့ဒီဖြစ်လာရသော်ဘုရားကိုယ်တိုင်ကလည်းမေထုဏတန်ယောဂလို့သုံးခဲ့တယ်မေထုဏတန်ယောဂဆိုတဲ့ကလုံးသုံးတယ်ဒီဆက်ဆံမှုတစ်မျိုးပဲဒါလဲတော့အမျိုးသမီးတယောက်ရဲ့ပြုစုလုပ်ကျွေးမှုကိုတာရတယ်ခြေနဲ့တယ်ဒါကိုပဲအလိုရှိနေတယ် ရထားလို့ရှိရင်လည်းပီတိတွေဖြစ်တယ်နှစ်သက်နေတယ်အဲ့ဒါဟာဗြဟ္မစရိယရဲ့အမဲဆက်ပဲတဲ့ကျိုးပဲ့ကျိုးပြတ်ပေါက်ကြားပျောက်ကြားဖြစ်ခြင်းပဲလို့ဒီအချက်ဟာလည်းပဲဒီဗြဟ္မစရိယအမဲဆက်ထင်သွားခြင်းပဲလို့မြတ်စွာဘုရားဟောပြောတယ်ဒါဟာသူจิตနဲ့ဗြဟ္မစရိယသည် စင်ကြယ်တဲ့ပြည့်စုံတဲ့ဗြဟ္မစရိယာမျိုးမဖြစ်ဘူးတဲ့။ဘာကြောင့်လို့ဆိုရင်တန်ယုတ်တော်မေထုနေနာတန်ယောခေနာတဲ့။မြို့သမီးတယောက်ရဲ့တတ်မဲ့တဲ့မြို့သမီးတယောက်ရဲ့ပြုစုယူရမှုနဲ့ပတ်သက်နေသေးတယ်။အဲ့တော့ဟိုပြောမယ်ဆိုရင် sexual relationship မရှိပေမဲ့လို့ကိုယ်ကာယချင်းဆက်ဆက်မှုရှိတယ်ပေါ့နော်။ ตายာနေတယ်จิตနဲ့နေတယ်ဆိုရတဲ့သူကတဏှာနဲ့ဆက်သွယ်မှုရှိနေတယ်ဒါကြောင့်မလို့သူ့ရဲ့မြတ်သောအကျင့်ဟာလုံးဝစင်ကြယ်ပြည့်စုံတဲ့အကျင့်မဟုတ်ဘူးတဲ့အဲ့ဒါကိုအဲ့ဒီအဲ့ဒီမြတ်သောအကျင့်ဟာဒီပြန်ကိုကျင့်တဲ့အကျင့်ဟာ အမဲဆက်တွေရှိသည့်အတွက်ကြောင့်ဒီအကျင့်ကိုအကြောင်းပြုပြီး စာတိကလည်းမလွတ်နိုင်ဘူးစရာကလည်းမလွတ်နိုင်ဘူးပရဏကလည်းမလွတ်နိုင်ဘူးဆိုလိုတာကတန်တရားမလွတ်ဘူးလို့ပြောတယ်သူ့အချင်းဟာစင်ကြယ်မှုမရှိသည့်အတွက်ကြောင့်နာပရိမုစတိစာတိယစရာယပရဏိနနော်စာတိဆိုတဲ့တရားလည်းမလွတ်နိုင်ဘူးစရာလည်းမလွတ်နိုင်ဘူးမရဏကလည်းမလွတ်နိုင်ဘူးဒီဘဝမှာကြုံတွေ့ရတဲ့တောကဆိုတာလည်းမလွတ်နိုင်ဘူးပရိဒီဝကလည်းမလွတ်နိုင်ဘူး ဒုက္ခဒေါမနတာလည်းမလွတ်နိုင်ဘူးဥပါယတာဆိုတဲ့စိတ်ပင်မမှုကလည်းမလွတ်နိုင်ဘူးနောက်ဆုံးကုံကုံပြောရလို့ရှိရင်ဒုက္ခကမလွတ်နိုင်ဘူးအဲ့ဒီမြတ်သောအကျင့်ဟာဒုက္ခကနေထုတ်ဆောင်နိုင်တဲ့စွမ်းရည်တတ္တိမရှိဘူးဘာလို့လို့ဆိုရင်မေထုနတန်ယောဂသဘောမျိုးဖြစ်နေတယ်နော်ကာမဂုဏ်အာယုန်နဲ့ပတ်သက်ပြီးတာယာမှု ဖြစ်နေတယ်ဒါကြောင့်သူ့ရဲ့မြတ်သောအကျင့်ဟာအမဲစက်တွေနဲ့ဖြစ်နေတဲ့ မစင်ကြယ်တဲ့မပြည့်စုံတဲ့မြတ်သောအခြင်းဖြစ်တယ်တဲ့ဒါတစ်ခုမှတ်နော် အမျိုးသမီးရဲ့ပြုစုယူရမှုကိုခြေနှက်တာနှစ်သက်နေတာနောက်တစ်ခုကတော့အေးအဲ့ဒါလို့တော့အမျိုးသမီးရဲ့ပြုစုတာယူရတာခြေနှက်နှစ်သက်ခြင်းတော့မရှိဘူးတဲ့ဒါပေမဲ့လို့သူကဘာလုပ်တုံးဆိုရင်မာတုကမေနတတ္တိသင်္ဆကတိတဲ့ အမျိုးသမီးနဲ့ရှည်စရာမောစရာတွေပြောပြီးတော့အမျိုးသမီးနဲ့စကားပြောနေရတာကိုပဲသူကခြေနှက်နေတယ်ရှည်စရာတွေပြောတယ်တယောက်နဲ့တယောက်စတယ်နောက်တယ်ပြောင်းတယ်ခုနလိုအမျိုးသမီးကနေပြီးတော့ပြုစုတာတော့မဟုတ်ဘူးသို့တော့ရေမောပြောဆိုပြီးအမျိုးသမီးနဲ့ဒီစကားပြောရတာကိုသူခြေနှက်နေတယ်အဲ့ဒီခြေနှက်ပြီးတော့ဒီခံစားချက်ရှိနေတဲ့ပုဂ္ဂိုလ်ကလည်းဒါမေထုဏတန်ယောဂတမျိုးပဲတဲ့ ဘာမေထုနာတော့ဆိုစကားပြောနေရတဲ့အခါကျတော့သူ့အတန်ကြားနေရတယ်သူ့မြင်နေရတယ်အဲ့ဒီပုံမှာตายာနေတာตายာနေသည့်အတွက်ကြောင့်ကာမဆက်ဆံမှုမရှိဘူးလို့ဒါတနည်းအားဖြင့်တော့ကာမဆက်ဆံမှုတစ်ခုပဲပေါ့နော်အတန်ကြားတဲ့ရုပ်မြင်နေဆိုရက်ဒီအစင်းအာယုံကလည်းကာမလို့ခေါ်တာပဲအတန်ကိုလည်းကာမလို့ခေါ်တာပဲနော်ဖုဒ္ဓဝါဆိုရက်ကာမမပါပေမဲ့လို့နော်အတန်တို့ ဒီမြင်းနေရတာတို့ဒါတွေနဲ့ချိန်ပြီးတော့သူချိန်နဲ့အားရနေသည့်အတွက်ကြောင့်ဒီအချက်မြမစရိယအကျင့်ကိုကျင့်လျက်တန်းနဲ့ဒီလိုအချက်မျိုးကိုကျူးလွန်နေလို့ရှိရင်လည်းပဲဒါဟာမြမစရိယအကျင့်ရဲ့အမဲဆက်တစ်ခုပဲဖြစ်တယ်ဒါဒုတိယပေတုငယ်လို့ခေါ်တယ်တတိယအချက်ကတော့ဘာလို့ဆိုရင်ဟုတ်ပြီ ကာမဆက်ဆံမှုလည်းမရှိဘူးအမျိုးသမီးနဲ့တဝါဝါတဟာဟာရည်စရာမောစရာစလိုက်နောက်လိုက်ပြောင်းလိုက်ဆိုတာလည်းမလုပ်ဘူးတဲ့ဒါပေမဲ့လို့ဘာလုပ်တုံးဆိုရင်အမျိုးသမီးကို မျိုးသမီးနဲ့သူဟာမျက်လုံးချင်းဆုံပြီးတော့တစိမ့်စိမ့်ကြည့်နေတယ်ကြည့်ပြီးတော့ตาရနေတယ်အမျိုးသမီးကိုမျက်လုံးချင်းဆုံကြည့်ပြီးတော့ตาရနေတယ်ဒါလည်းရှိသေးတယ်เนาะ အမျိုးသမီးမျက်လုံးကိုမျက်လုံးချင်းဆုံပြီးတော့ตายရတဲ့စိတ်နဲ့ကြည့်နေလို့ရှိရင်စကားတစ်လုံးမှမပြောပေမဲ့လို့မျက်လုံးနဲ့ဆုံပြီးတော့ကြည့်နေခြင်းဟာလည်းပဲမေထုနတန်ယောဂတမျိုးပဲတဲ့။ဘာလို့လို့ဆိုကြည့်နေရတာကို तू ကျင့်တတ်နေတယ်။ကျင့်တတ်နေတော့ तू မြတ်သောအကျင့်ကိုကျင့်နေဆိုတဲ့ဟာကာမဆက်ဆံမှုမရှိပေမဲ့လို့တပိုင်းကကြည့်မယ်ဆိုရင်ကြည့်နေတာကျင့်တတ်ပြီးတော့တဏှာကပွားနေတာဖြစ်သောကြောင့်ဒါဟာလည်းပဲ မေထုနတန်ယောကတစ်မျိုးပဲဆက်ဆံမှုတစ်မျိုးပဲလို့အဲ့ဒါရှိလို့ရှိရင်ねသူကျင့်တဲ့ဓမ္မစရိယာဟာဒီပြည့်စုံတဲ့ဓမ္မဓမ္မစရိယာမဖြစ်ဘူးစင်ကြယ်တဲ့ဓမ္မစရိယာမဖြစ်ဘူးအဲ့တော့အခုပြောတာတွေကြည့်လိုက်မယ်ဆိုရင်မြတ်စွာဘုရားဟာအမှန်တမ်းပြည့်ပြည့်စုံတဲ့ဓမ္မစရိယာကျင့်စဉ်တစ်ခုဟောတာဖြစ်တယ်ပေါ့နော် ကဲကောင်းပြီနောက်တစ်ခုကတော့အမျိုးသမီးနဲ့ဆုံစည်းပြီးတော့မျက်လုံးချင်းဆုံပြီးတော့ကြည့်ရှုကျေနပ်သာယာနေတာလည်းမလုပ်ပါဘူးတဲ့ဘာလုပ်တုံဆိုရင်ဟိုဘက်အိမ်ကဟိုဘက်ခန်းကအမျိုးသမီးသချင်းဆိုနေတာကိုနားထောင်ပြီးတော့ဒီကနေပြီးတော့ကျေနပ်တယ်သို့မဟုတ်အမျိုးသမီးစကားပြောနေတာကိုသူကကျေနပ်တယ် အမျိုးသမီးရေမောနေတာလေးကိုသူကဒီဘက်ကနေနားထောင်ပြီးတော့ပီတိဖြစ်နေသို့မဟုတ်အမျိုးသမီးငိုကြွေးနေတာကိုပဲဒီဘက်ကနေပြီးတော့ဒီအသက်ခိုက်နေတယ်အဲ့ဒီလိုဟာမျိုးဖြစ်နေလို့ရှိရင်လေသူကျင့်တဲ့မြမစရိယဟာတဲ့စင်ကြယ်တဲ့မြမစရိယဖြစ်ဘူးတဲ့ဒါလည်းပဲမေထုနတန်ယောဂတစ်မျိုးပဲမေထုနတန်ယောဂတစ်မျိုးပဲ တဏှာအမျိုးသမီးနဲ့ပတ်သက်ပြီးတော့တဏှာရာကဖြစ်နေတာဖြစ်သောကြောင့်သူ့ရဲ့မြတ်သောအကျင့်ကိုကျင့်တဲ့ဗြဟ္မစာရိဟာအမဲဆက်တည်နေဖြစ်နေတယ်မစင်ကြယ်ဘူးမပြည့်စုံဘူးဒီလိုနံပါတ်၄အချက်ကိုလည်းပဲရသော်ဗျာရှင်းပြတယ်ကဲနံပါတ်၅ကျတော့ဟုတ်တယ်အမျိုးသမီးနဲ့ကာမဆက်ဆံတာမရှိဘူး နော်မရှိုံနဲ့မဟုတ်ဘူးအမျိုးသမီးရဲ့ပြုစုယူရမှုကိုလည်းမခံဘူးနောက်ပြီးတော့တဦးနဲ့တူကြည်စဲနောက်ပြောင်တာလည်းမလုပ်ဘူးမျက်လုံးချင်းဆုံပြီးကြည်တာလည်းမလုပ်ဘူးအတန်ကိုနားထောင်ပြီးတော့ဂျင်းနဲ့နေတာလည်းမလုပ်ဘူးဘာလုပ်တုံးဆိုတယောက်တည်းရှေးရခင်ကအမျိုးသမီးနဲ့သူဟာဒီရှယ်ခဲ့တာတွေစကားပြောခဲ့တာတွေ တူတူနောက်ပြောင်ခဲ့တာတွေအဲ့ဒါတွေပြန်တွေးပြီးတော့ဒါတွေကိုလမ်းလွမ်းဆွပြီးခြေနဲ့နေသေးလို့ရှိရင်လည်းပဲသူ့ရဲ့ပြမစရိယမြတ်တော်ခြင်းဟာအပဲဆက်ထင်းနေပြီတဲ့ဖြစ်ဆုံးတဲ့ပြမစရိယဖြစ်ဘူးတဲ့စင်ကြယ်တဲ့ပြမစရိယဖြစ်ဘူးအမျိုးသမီးပေါ်မှာ အတိတ်ကဟာတွေကိုပြန်ပြီးတော့လွမ်းဆွေးနေတဲ့မေထုနတန်ယောဂဆိုတာ ਨੇ သူကဖြစ်နေတယ် ဒါလည်းမေရုငယ်တစ်မျိုးလို့သူပြောတာနော်တနည်းအားဖြင့်ဒီကာမဆိုတဲ့လူချင်းစရာအာယုန်ဒီပေါ်ကနေမခွာနိုင်သေးသမျှသူကဒါရှိနေမြတ်စွာဘုရားရဲ့တရားတော်ကဒီရာဂကိုဖယ်ရှားနိုင်မှုကျင့်ရမှာကိုအဲ့တော့မဖယ်ရှားဘဲနဲ့တိုးပွားနေတယ်ဆိုရင်ဘုရားရဲ့ဆုံးမနဲ့ဆန့်ကျင်နေတယ်အဲ့တော့ဆန့်ကျင်တဲ့ဗြဟ္မစရိယအကျင့်က ရာဂကိုဖယ်ဖို့ဒေါသကိုဖယ်ဖို့မောဟကိုဖယ်ဖို့ကိလေသာတွေကိုဖယ်ဖို့ကျင့်တာဖြစ်တယ်သို့တော့အဲ့ဒီလိုချစ်နေပါလျက်နဲ့ရာဂနဲ့ပြန်တွဲနေတယ်ဆိုလို့ရှိရင်ဒါလည်းပဲရုံးမထွက်နိုင်သေးတဲ့ကိစ္စတစ်ခုဖြစ်လို့သူချစ်နေတဲ့မြတ်သောအကျင့်ဟာပြည့်ပြည့်စုံတဲ့စင်ကြယ်တဲ့မြတ်သောအကျင့်ဖြစ်ပါဘူးသာဓုတော်နေ့ ပုံနာကြီးကိုမြတ်စွာဘုရားရှင်းပြတာ။နောက်6နံပါတ်ကြတော့ဗာရှင်းပြတော့ဆို။ဟုတ်တယ်။အခုပြောခဲ့တာတွေသူတခုမှမလုပ်ဘူး။အမျိုးသမီးနဲ့အတိတ်တုန်းကစကားပြောခဲ့ရေခဲ့မောခဲ့တာတွေကိုလည်းပြန်တွေးပြီးတော့ရှင်းတတ်နေတဲ့စိတ်မဖြစ်ဘူး။ဒါပေမဲ့သူဘာဖြစ်နေတော့ဆိုတော့ ပစ္စည်းဥစ္စာချမ်းသာတဲ့အရက်ထဲကစနီးမောင်နှံတို့ပျော်ပျော်ရွှင်ရွှင်သွားတာလာတာစားတာတောက်တာအတူတွဲပြီးတော့နေထိုင်ကြတာတွေကိုချီပြီးတော့အားကြတဲ့စိတ်လေးဖြစ်လို့ရှိရင်လည်းဒါလည်းမေထုနတန်ယောကတစ်မျိုးပဲအားကြတာဒါသူနဲ့ပတ်သက်ပြီးဘာမှမရှိပေမဲ့လို့အဲ့ဒီလိုဇုံလွဲကို အားကြစနီးမောင်နှံနှစ်ယောက်ကိုချီပြီးတော့ အားကျရှင်းတတ်တယ်သူတို့ဘဝကိုပျော်လိမ့်မယ်လို့ယူဆအဲအဲ့ဒီလိုသူများတွဲသွားတာကိုကြည့်ပြီးတော့အားချတဲ့စိတ်ဖြစ်နေလို့ရှိရင်လည်းဒါမေထုနတန်ယောကတစ်မျိုးပဲတဲ့မေထုငိုင်တစ်မျိုးပဲသူချင်းနဲ့မြတ်သောအချင်းဟာအမဲဆက်တွေရှိနေတယ်ပြည့်စုံတဲ့အချင်းဖြစ်ဘူးဆိုဆိုပြတယ်လို့ဟောတယ် ကဲနောက်ခုနှစ်နံပါတ်ကြတော့အဲ့ဒီလိုလဲ तू မလုပ်ပါဘူးတဲ့အမျိုးသမီးနဲ့ပတ်သက်တဲ့ကိစ္စတစ်ခုမှ तू မရှိဘူးအခုပြောတာတွေကအမျိုးသမီးနဲ့ပတ်သက်တာတွေကြီးပဲ तू မြတ်သောအကျင့်ကိုကျင့်တယ်မျိုးသမီးနဲ့ဘာမှမပတ်သက်ဘူးဒီခုနှစ်ပတ်ကြတော့မပတ်သက်ပေမဲ့လို့သူဒီဗြဟ္မစရိယမြတ်သောအကျင့်ကိုကျင့်ခြင်းဖြင့် သူ့ရင်ထဲနှလုံးထဲမှာလူချင်းတန်တမှုတစ်ခုရှိတယ်ငါဒီပြန်သောအကျင့်ကိုကျင့်ခြင်းအပြင်နောက်ဘဝမှာနတ်မင်းရင်လည်းဖြစ်ရမယ်နတ်နတ်ရင်လည်းဖြစ်ရမယ်တကူကြီးတဲ့နတ်မင်းရင်လည်းဖြစ်ရမယ်ဖြစ်ချင်တယ်ပေါ့တကူကြီးတဲ့နတ်မင်းနေထင်ရှားတဲ့နတ်ပြည်ဒီအကျင့်နဲ့ပဲဒီအကျင့်ဟာနတ်ပြည်အတွက်ဘုံတကူကြီးတဲ့နတ်ဖြစ်ဖို့အတွက် ဖြစ်ပါစေဆိုတဲ့ စိတ်ဆန္ဒလေးတစ်ခုရှိလာတယ်နော်ဣမိနာဟံတိလေနဝါဝတိနဝါတပေနဝါဖြမစရိယေနဝါဒေဝဝါဘဝိတတိဒေဝညတရောဝါဆိုသူကျင့်တဲ့အကျင့်နဲ့သူကနတ်ဘဝကိုဆုတောင်းတယ်နမင်းကြီးဖျားပါလို့ဤလို့အဲ့ဒီလိုဒီဘဝတစ်ခုပေါ်မှာตายရတွေ့တာပြီးတော့ဆုတောင်းပြီးတော့ကျင့်တဲ့မြမစရိယဟာလည်းပဲ အမဲဆက်တွေထင်တယ်ဗြဟ္မစရိယပဲတဲ့ပြည့်ပြည့်စုံတယ်ဗြဟ္မစရိယမဖြစ်ဘူးတဲ့ဒါလည်းအမဲဆက်တစ်ခုဖြစ်သွားတယ်ခုနပြောတဲ့မြတ်သောအကျင့်ဆိုတာကိလေသာပယ်ဖို့ကျင့်တာဖြစ်တယ်သူကကိလေသာတိုးပွားဖို့ဖြစ်သွားတယ်အဲကြောင့်မလို့မပြည့်စုံဘူးမစင်ကြယ်ဘူးလို့ရသော်ဗျာဒီခုနှစ်ခုကိုမိရုံငယ်ခုနှစ်ခုအနေနဲ့မှတ်သားနေကြရတယ်ပေါ့နော်မိရုံငယ်ခုနှစ်ခုဆိုပြီးတော့ရသော်ဗျာသုံးတဲ့စကားလုံးကလည်း တတ္တနံမေထုနတန်ယောခနံဆိုတဲ့ထိစကလုံးကိုသုံးတယ်ပေရုံသဘောမျိုးဆန်တဲ့ပေရုံသဘောမျိုးဆန်တဲ့သူကအာယုန်နဲ့စိတ်နဲ့နှစ်ခုပေါင်းဆက်ပြီးတော့ရာဂကိုမွေးဖွားနေတဲ့အနေထားမျိုးဖြစ်သည့်အတွက်ကြောင့်ဒါလဲပေရုံမှုတစ်မျိုးပဲလို့မြတ်စွာဘုရားက လောကလူတွေရဲ့ ဗြဟ္မစာရီဗြဟ္မစာရီနဲ့နော်ရသောချင်းကို ကျင့်သူလို့ကိုယ့်ကိုကြောညာထားပြီမဲ့လို့အခုပြောတဲ့အနေထားတွေကမကင်းကြဘူးမကင်းလို့ရှင် သူချင်းတဲ့အချင်းဟာဖြစ်ပြီးစုံတဲ့ဗြဟ္မစရိယမဖြစ်ဘူးလို့သူတို့ဆိုချင်တာပေါ့နော်အဲ့တော့ချုပ်ပြီးတော့ပေါင်းကြည့်လိုက်မယ်ဆိုလို့ရှင်ဒီ ကမ္မကိစ္စကျူးလွန်တာတော့ဒါမေထုနာသိချတယ်အဲ့ဒါတော့မေရုံကြီးလို့မှတ်လိုက်ပေါ့ကာမဆက်ဆံကာမဆက်ဆံတာမဟုတ်ဖဲနဲ့နော်နံပါတ်1အမျိုးသမီးရဲ့ပြုစုယူရမှုကိုတားရတာနံပါတ်2ကအမျိုးသမီးနဲ့အတူတကွာရဲမောနောက်ပြောင်ခြီးဆဲပြောဆိုတာ နံပါတ်3ကအမျိုးသမီးနဲ့မျက်လုံးချင်းဆိုင်ပြီးတော့ကြည့်ပြီးသားရတာနံပါတ်၄ကအမျိုးသမီးရဲ့အတန်တစ်ဖက်ခန်းကဟိုဘက်ခန်းက နိုင်ရင်တစ်ဖက်ကအမျိုးသမီးရဲ့အတန်ကိုကြားပြီးတော့ตายတွေ့တာမှုတွေဖြစ်တာနံပါတ်5ကအမျိုးသမီးနဲ့ ပြုံးခဲ့ရေခဲ့စကားပြောခဲ့တာတွေကို ပြန်လည်တွေးပြီးတော့ခြေနဲ့နှစ်သက်နေတာနံပါတ်6ကတော့စနီးမောင်နှံနှစ်ယောက်ကိုကြည့်ပြီးတော့အားကြပြီးသူတို့လူ ဖြစ်ချင်တာနံပါတ်9ကတော့ကိုချစ်နဲ့မြမစရိယဟာမြတ်သောအချင်းဖြင့်နမင်းတို့နတ်ဘဝ တန်တာပြီးတော့ကျင့်တာနတ်ဘဝရောက်ဖို့ရသောခြင်းကိုကျင့်တယ်အဲ့ဒါကိုမေတုံငယ်9ပါးလို့သူတို့ပြောတာ sexual relationship မဟုတ်ဘူးသို့တော့တနည်းအားဖြင့်ကာမဂုဏ်အာယုန်ကိစ္စတွေပေါ်မှာတွေ့တာမှုတွေကျင့်တတ်မှုတွေဖြစ်နေတယ်အဲ့ဒီဖြစ်သောကြောင့်သူကျင့်တဲ့မြတ်သောကျင့်သည် အမဲဆက်ထင်းနေတဲ့ပြတ်သောအခြင်းပဲကျိုးပြတ်တယ်ပေါက်တယ်ကွက်ကြားဖြစ်တယ်အပြောက်ထင်းတယ်ဆိုတဲ့ပြည့်ပြည့်စုံတဲ့စင်ကြယ်တန်ရှင်တဲ့မြမစရိယမဖြစ်ဘူးလို့မြတ်စွာဘုရားကဒီလိုဟောတာဒီလိုဟောပြီးတော့ဒီကုန်းချုပ်မှာမြတ်စွာဘုရားဘာဟောလိုက်တော့ဆိုရင် ဒီဏီကုံးချုပ်လေးကတော့ပုံနာကြီးထင်တယ်လို့မဟုတ်ဘူးလို့ဆိုလိုတဲ့အဓိပ္ပာယ်ရပုံနာကြီးကတော့ရိုးရိုးရှင်းရှင်းတာမန်လူတယောက်တွေးသလိုတွေးမှာပေါ့ဟာကောရမဖရာဟာငငယ်တော့အိမ်အောင်ရှိခဲ့တယ်စနီးရှိတယ်သားရှိတယ်မိသားစုတွေရှိတယ်တချို့ကျမ်းနေရာဆိုလို့ရှိရင်တော့ ရသောရရတယောက်ထဲတော့မကဘူးပေါ့လို့ဆိုတာရှိသေးတယ်နော်အဲ့တော့ဘယ်နည်းနဲ့မဆိုဂေါရမဘုရားဟာစွန့်ခွာလာရပြီပဲလို့သူစိတ်ကတော့တခါတရံကျတော့သားလွန်နဲ့သားလွန်နဲ့စိတ်နော်စနီးလွန်တဲ့စိတ်ကလေးတော့ဖြစ်ကောင်းဖြစ်လေဦးမယ်သူမြတ်သောအကျင့်ကိုကျင့်နေတယ်လို့ဆိုပြီးမဲ့လို့အဲ့ဒီစိတ်တွေဖြစ်လေဒါပုရုဇဉ်တရားအနေနဲ့တွေးနိုင်တယ်ဒါ တွေးနိုင်တယ်ပုရုဇဉ်တရားအနေနဲ့ဒီလိုပဲတွေးမှာပုရုဇဉ်တရားအဲ့လိုပဲတွေးတာပဲလေဒေဝရရဲ့အဖေသုဘဗုဒ္ဓဆိုတဲ့ဒေဝရတို့ရသောတရာတို့ရဲ့အဖေသူစဉ်းစားတာပဲကြည့်ဒေဝရကိုယ်တိုင်လည်းစဉ်းစားတာဘယ်လိုစဉ်းစားဒီတမန်တူတွေစဉ်းစားတယ်လို့စဉ်းစားတိဋ္ဌထကောရမဟာ ငါအမတို့တော့ငယ်ဝင်ရပါတယ်တေဝရကငယ်ဝင်ရတယ်တောင်းမို့ဒါပေမဲ့အိန္ဒိယကရေးတဲ့ဇာကားတွေတော့တေဝရကကြီးနေတယ်နော်တက်ကြီးတယ်အဲ့တော့ငါအမကိုယူပြီးတော့ကလေးတယောက်နဲ့ပြစ်ထားခဲ့ဒါတွေးပါပဲလေဒါအရက်တွေးတွေးရင်တော့ဒီတိုင်းပဲတွေးပါငါအမကိုယူပြီးတော့ကလေးတယောက်နဲ့ပြစ်ထားခဲ့တယ်ပြီးတော့ ငါသူ့တန်ရုပ်စင်နဲ့သင်္ကန်းဝတ်လာတော့ငါ့ကိုရန်လို့တယ်ငါပေါ်မှာမကြည့်ဘူးငါရန်သူဖြစ်ရတယ်ဆိုဒါတေဝရရဲ့နာကြီးချက်တွေကအဲ့ဒါတွေပါအဲ့ဒါပါဒါတကယ်လဲဟိုမှတ်တမ်းမရှိဘူးမဟုတ်ရှိထေဝရရဲ့ဒီထေဝရရဲ့ပြောဆိုမှုတွေနဲ့ရသော်ပြားပေါ်မှာ အထင်မြင်လွဲနေတဲ့တာကိဝိမင်းတယောက်ရှိတယ်သူကဌာဏပါဏိလို့ခေါ်တယ်မြတ်စွာဘုရားစီကိုလာတဲ့အခါမှာမြတ်စွာဘုရားကိုငေါတော့တော့ပြောသွားတာလေသူပဲထေဝရကသူ့ကိုပြောထားတာအခုပြောတဲ့စကားတွေထေဝရကပြောတာအာမယူတယ်ကလေးတောင်နဲ့ပြစ်ထားခဲ့တယ်ပြီးတော့ငါသင်္ကန်းဝတ်လာပြန်တော့လေငါကိုဥစားမပေးဘူး ဟိုတာရိပုတ္တရာတို့မောက္ကလန်တို့ပဲရှေ့တန်းတင်တယ်ငါတို့ကြတော့ခြောင်ထိုးထားတယ်ဒါလူခံစားတာဒီတိုင်းပဲခံစားနိုင်နော်ခံစားမှာပဲဘာလို့လို့ဆိုသူကရောက်ပါလဲတော်တယ်ညီကိုလဲတော်တယ်တော်တယ်အဲ့ထမသူဦးစားပေးခြင်းမခံရအောင်ဦးစားပေးခြင်းမခံရတော့ဦးစားပေးရင်ငါပဲဦးစားပေးရမယ်အခုတော့မဟုတ်တဲ့ဟိုပြမနာတွေပုံနာတွေသွားဦးစားပေးတယ်ပေါ့ ပါရိဗုဒ္ဓတို့မောကလန်တို့ပုံနာတွေတော့မျက်နှာသာပေးတယ်ငါတို့ကြတော့ပြစ်ထားတယ်လို့ဒါသူ့ရဲ့ခံစားချက်ဒါလောကလူတွေရဲ့ခံစားချက်နဲ့ညီညွတ်ပါတယ်ညီညွတ်တယ်အဲ့တော့အဲ့ဒါလိုပဲဒီဇာနုသုံးနေဆိုတဲ့ပုံနာကြီးကသူတွေးတာခောရမယဟန်ဟာမင်းသားဘုရားတို့ကအိမ်တော်ရှိတယ်ဒါလဲဒါတယောက်လဲရတယ်လို့ဆိုတယ် အဲ့တော့ तू ဘလို့ပဲတရားဓမ္မတွေနဲ့မြတ်သောအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်လုံးဝန်ခံပေးမယ်လို့တခါတရံတော့သားလွန်မှာပဲစနီးလွန်မှာပဲဆိုတဲ့အတွေးလေးတော့တွေးတာပေါ့နော်တွေးမှာပေါ့အဲကြောင့်သူတို့လူသူတို့ပုံနာတွေအကျင့်နဲ့ဗျမစာတွေသူတို့ကျင့်နေတဲ့အကျင့်ဟာပြည့်ပြည့်စုံတဲ့ဗျမစာတွေတို့သူတို့ထင်တော့သူတို့လူပဲလို့ စိတ်ထဲမှာတွေးမှာပေါ့ဟုတ်လောကမှာ level တို့ degree တို့အတန်တူပေမဲ့လို့ level တို့ degree တို့ကွဲပြားသေးတယ်အတန်ကတော့တူတူပဲမြတ်သောအကျင့်ကိုကျင့်တယ်ဗြဟ္မစာရီဆိုတဲ့စကားလုံးတူတယ်သို့တော့ဒီတယောက်ကျင့်တဲ့ဗြဟ္မဗြဟ္မစရိယာနဲ့ဟိုတယောက်ကျင့်တဲ့ဗြဟ္မစရိယာ degree ကြတော့ကွာတယ်ဥပမာဘွဲရတာချင်းတူတယ်ဒါပေမဲ့လို့ သူတို့နှစ်ယောက်အရေးချင်းချင်းကြတော့ကွာမယ်လူဟာပွဲရတာချင်းတူတယ်အလုံးကိုင်းချင်းလိုက်တူတယ်တိုင်ပဲလို့ထက်မြက်မှုတို့အရေးချင်းတို့ကြတော့ကွဲပြားတာပဲအဲ့တော့ तू ကအဲ့ဒီလိုလောကမှာဖြစ်တာတွေကိုကြည့်ပြီးတော့မြတ်စွာဘုရားလည်းဗြဟ္မစာရီသူတို့ဗြဟ္မဏတွေကလည်းဗြဟ္မစာရီဆိုတော့ဒုဗြဟ္မစာရီလို့လည်း तू လည်းတူတူပါပဲဒါပေမဲ့ဒုဗြဟ္မစာရီကသူ့တဲ့တောင်ตาသေးတယ်ဘာဖြစ်လို့လို့ဆို48နှစ်အိမ်တော်မပြုတ်ဘူး तू က 16နှစ်ကအိမ်အောင်ကြခဲ့တယ်ဆိုငါတို့ကတားတယ်လို့ထင်ကောင်းထင်မှာပုံနာသူတို့ပဲယူဆမယ်ထင်သူကအိမ်အောင်ပြုတ်တယ်အဲ့ဒါကြောင့်မလို့ तू မေးတဲ့မေခွန်လေးကိုကငေါတော်တော်မေးလိုက်တာအရှင်ဂေါရမလည်းပဲမြမစာရီလို့ဝန်ခံသလားဆိုသူတို့ကတော့မြမစာရီလို့သူတို့ဝန်ခံတယ်အရှင်ဂေါရမလည်းပဲမြမစာရီလို့ဝန်ခံသလားဆိုတော့ မြတ်စွာဘုရားကထိထိမိမိဖြေလိုက်တာဒီအချက်ကြောင့်နော်ထိထိမိမိဖြေလိုက်တာလောကကြီးမှာကျွပေါ့ပြောက်ကြားခြင်းမရှိပြည့်ပြည့်စုံတဲ့မြတ်သောအကျင့်မြမစရိယကိုကျင့်တယ်လို့ပုဂ္ဂိုလ်တယောက်ကိုပြောမယ်ဆိုရင်ငါ့ကိုပဲပြောလို့ရမယ်ငါဟာပြည့်ပြည့်စုံတဲ့လောကစင်ကြယ်တဲ့မြမစရိယကိုကျင့်သူဖြစ်တယ်မှန်တယ်လူဘဝတော့ကအိမ်တော်ပြုခဲ့တယ်တောထွက်လာတဲ့အချိန်ကနေစပြီးတော့ ပြန်ပြီးတော့တတိရတာတစ်ခါမှမရှိဘူးဒီဖျားဖြစ်မှမဟုတ်ဘူးဖျားမဖြစ်ခင်ကလည်းပဲပြန်တတိရတာမျိုးမရှိဘူးတရားကျင့်မှုပဲမြတ်စွာဘုရားဟောကြိုးစားခဲ့တယ်လုံးဝအိမ်ပြန်ပြီးတော့တတိရတဲ့အနေအထားမျိုးဖျားလုံးတရားကျင့်တဲ့အခါမှာဘလောက်ခက်ခဲပင်ပန်းတယ်လဲဆိုတော့ဘုရားဝင်ဖတ်ဖူးတဲ့လူတွေသိတာပေါ့နော်အဲ့လိုခက်ခဲတာတောင်မှပဲခက်ခဲတာတွေနဲ့ကြုံတဲ့အခါမှာ နန်းတော်ကိုပြန်မဲ့တတိယတာမျိုးမရှိဘူးလို့မြတ်စွာဘုရားတာမန်ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့ကဲမထူးပါဘူးအိမ်ပြန်နာကောင်းပါတယ်လို့ဖြစ်မှာမိသားစုနဲ့ပဲနေပါတော့မယ်ခက်ခဲလို့ရှိရင်လူတွေကလက်လျှော့တတ်တယ်လေအမြတ်စွာဘုရားမှာအဲ့ဒီလိုစိတ်ကိုတစိမ့်မှမဝင်ဘူးတဲ့ဟောအဲ့လောက်သို့တော့ဒါတွေကိုကာမဝိတက်လို့ခေါ်တယ်အဲ့ဒီလို အိမ်ပြန်မယ်ခါတိုင်းလို့မိသားစုဘဝမှာနေပဲဆိုတဲ့စိတ်ဟာဖះအလောင်းဘဝကလေးကလုံးဝလုံးဝမရှိခဲ့ဘူးတဲ့ခေါင်းထဲမှာမြတ်စွာဘုရားကကာမဝိတက်လို့သုံးသတ်တာလေးကဘာတော့ဆိုလို့ရှိရင်ဒုက္ခရစရိယချင်းတော့ပိန်ချုံသွားပြီးတော့ကျမရဲ့အရာကြီးထိကြိုက်သွားတယ်အဲ့ဒီမှာပြန်ပြီးတော့ဒီအချင်း မှားတယ်မှန်ကန်တဲ့အချက်တစ်ခုပြန်ကြည့်မယ်ဆိုပြီးခန္ဓာကိုယ်ကိုပြန်ပြီးတော့အင်အားလေးတရားကျင့်နိုင်အောင်အင်အားရဖို့အတွက်အစာအာဟာရပြန်စားတဲ့အခါမှာအဲ့ဒီခန္ဓာကိုယ်ဟာပြန်ပြီးတော့ပြည့်ဖြိုးလာတယ်အဲ့ဒီအချိန်လေးမှာငါခန္ဓာကိုယ်လေးကပြန်ပြီးတော့ပြည့်ဖြိုးလာပါလားလို့ဆိုတာလေးတွေးတာကိုပဲမြတ်စွာဘုရားကာမဝိတက်လို့သတ်မှတ်တယ် ဒီဝိတက်မျိုးနောက်ထပ်မဖြစ်စေရဘူးအဲ့တော့ကာမဝိတက်အိမ်တတိရတဲ့ကာမဝိတက်မဟုတ်ဘူးနော်အဲ့တော့လေးတောင်ကာမဝိတက်လို့သတ်မှတ်ပြီးတော့ရသော်ဗျာဒီတွေးမျိုးကိုမတွေးတော့ဘူးအဲ့တော့နောက်ချောင်းပြန်တဲ့တောထွက်ပြီးတော့မြတ်သောအကျင့်ကိုကျင့်တဲ့အချိန်ကစပြီးတော့ဖះဟာနောက်ကျောင်းပြန်ခဲ့တာမရှိခဲ့ဘူးစိတ်ထဲလည်းမပေါ်ဘူးခေါင်းထဲလည်းဘယ်တော့မှမတွေးဘူးပြန်မစင်းစားဘူးအဲ့ဒါလို့ တန်ရှင်းစင်ကြအောင်ကျင့်ခဲ့တယ်ဆိုတာထင်ရှားစေလို့ဤပုံနာကြီးထင်တယ်လို့အိမ်ကိုလွန်နေလိမ့်မယ်လို့ငငယ်တော့ဟာတွေပြန်တတိယနေလိမ့်မယ်လို့ဒီလိုဟာမျိုးတွေဖះမှာလုံးဝမရှိဘူးအလောင်းတော်ဘွားလည်းမရှိဘူးဆိုတာကိုထင်ရှားအောင်ရသော်ဗျာဖြေဆိုပြီးဏိကုံးချုပ်တဲ့အခါကျတော့ဒါကိုထည့်ပြီးတော့ဏိကုံးချုပ်တယ်မြတ်စွာဘုရား ယဝကိဝင်စာဟံပြမနာဣမိတံတတ္တနာမေထုနတန်ယောဂနာအညတရိညမေထုနတန်ယောဂံအတ္တရံအပိဟိနံတမနုပတေပြောလိုတာကအခုပြောတဲ့ခုနှစ်ချက်ခုပြောတဲ့ခုနှစ်ချက်တစ်ချက်မှမြတ်စွာဘုရားဟောခုနှစ်ချက်ခုနှစ်ချက်ကိုပြန်ပြောပြမယ်ခုနှစ်ချက် အမျိုးသမီးရဲ့ပြုစုယူရမှုကိုตายရတာတစ်ချက်တစ်အမျိုးသမီးရဲ့ပြုစုယူရမှုကိုตายရတယ်နှစ်အမျိုးသမီးနဲ့ကြီးစဲရေမောရတာကိုตายရတယ်သုံးအမျိုးသမီးနဲ့မျက်နှာချင်းဆုံစည်းပြီးတော့ကြည့်ရတာကိုตายရတယ်လေးအမျိုးသမီးရဲ့အတန်ကိုနားထောင်ပြီးတော့ ตายရတယ်ငါအမျိုးသမီးနဲ့အတိတ်က အတူနေခဲ့တာတွေပြောခဲ့ကြတာဆိုခဲ့ကြတာတူတူခြိစဲခဲ့ကြတာတွေကိုပြန်ပြီးတော့တွေးပြီးตายရတာတော့မရှိဘူး6သူတို့ဘာတွဲသွားတာကိုလည်းကြည့်ပြီးတော့အားကြတယ်ကျင့်တတ်တယ်ဆိုတာမရှိဘူးခွန်ဒီအကျင့်ရဲ့ဥတီချက်ဟာရသောအကျင့်ကျင့်ပြီးတော့ နောက်ဘဝမှာ ကောင်းစားဖို့ဆိုတာခေါင်းထဲမှာမရှိဘူးဘဝအဆုံးသတ်ရေးပဲမြတ်စွာဘုရားကျင့်တာနော်အမှန်တရားကိုသိပြီးတော့ဘဝဒုက္ခကလွတ်မြောက်ရေးသွားတာနောက်ဘဝနတ်ဖြစ်ဖို့လည်းမဟုတ်ဘူးစကြဝဠာမင်းဖြစ်ဖို့လည်းမဟုတ်ဘူးဘာကူမှအလဲလဲလောက်တာမဟုတ်ဘူးဒါကြောင့်မလို့ဒီမေထုနဒီတန်ယောဂဆိုတဲ့ဒီမေထုငယ်9မျိုးဟာမြတ်စွာဘုရားလုံးဝခင်ရှင်းတယ် ဆိုတော့ဒါပွင့်ပွင့်လင်းလင်းကြီးညာလိုက်တာပဲရတော်ရရာကိုသူပြန်ပြီးသတိမရဘူးလို့ဆိုလိုတာပဲအထိပဲနော်ပြောလိုက်မယ်ဆိုရင်အဲ့ဒါတွေပြန်ပြီးတော့တတိယလွန်ဆွနေတာသူ့မှာမရှိဘူးဒါတည်းမကဘူးသူများကိုလည်းအားမကြဘူးဒီဒီအကျင့်နဲ့နောက်ဘဝရဖို့ဆိုတာလည်းမမျှော်မှန်းမှုဆိုတာကိုမြတ်စွာဘုရားအတိလင်းပြောလိုက်တာတိလင်းပြောပြီးတော့ဏိကုံးချုပ်မှာအခုလို့ မျိုးသမီးနဲ့ပတ်သက်တဲ့သို့မဟုတ်အလဲလဲလုပ်တဲ့တွေ့တာမှုဆိုတဲ့ဆက်သွယ်မှုမျိုးတွေသူ့ရဲ့တဏ္ဍမှာမပြောက်သေးဘူးဆိုတာသူတွေ့မယ်သူသူ့တဏ္ဍမှာဒီစိတ်ဓာတ်တွေရှိနေသေးတယ်လို့ငါသိသမျှကလပ်ပလုံးနဲ့လောကကြီးမှာဖရာရတ္တမေရတ္တဖို့တမ္ပယုတဉာဏ်တော်ကြီးကိုရတဲ့ဖရာဖြစ်ပြီလို့ငါဝေမခံသေးဘူးတဲ့ နော်ဒီအချက်တွေသူ့မှာမကင်းသေးဘူးဆိုရင် तू ဖះလို့ तू ဝန်မခံဘူးတဲ့အမှန်တရားကို तू သိပြီးပြီလို့ဝန်ခံမှုမပြုတ်ဘူးတဲ့ယတောစခောအဟံပြမနဣမိတံတတ္တနာမေထုနတံယောဂနာသူကိုယ်တိုင်လေးလာစဉ်းစားကြည့်လိုက်တဲ့အခါသူဟာရသော်ဘုရားမှာဒီမေထုငယ်လို့ခေါ်တဲ့မေထုနတံယောဂအချက်9ချက်လုံးလုံးဝကင်းရှင်းတယ် ရှင်တဲ့နှလုံးထဲမှာအကျွမ်းတန်ကြံ့တာလုံးဝမရှိဘူးလုံးဝမရှိဘူးဆိုတာသိတော့မှသူဟာသမ္မာသမုဒ္ဒအမြတ်ဆုံးသောအသိဉာဏ်ကိုရတဲ့ဖရာလို့သူဝန်ခံပြီးကြေညာခဲ့တာဖြစ်တယ်။လုံးဝကင်းရှင်းတဲ့အကြောင်းကိုမြတ်စွာဘုရားရဲရဲတောက်တော့ပြန်ပြီးတော့ပြောပြီးညာနိသပ္ပနမေထသနံဥထပါတိ ငါမှထူးခြားတဲ့ဉာဏ်အတ္တနာမှာဖြစ်လာပြီတပ္ပိတဉာဏ်တပ္ပိတဉာဏ်ဆိုတာသိကျင်လို့အာယုပြုလိုက်လို့ရှိရင်သိเสียမှန်သမျှကိုအကုန်သိနိုင်တာအမြဲတမ်းသိနေတဲ့တပ္ပိတဉာဏ်မဟုတ်ဘူးသိကျင်လို့အာယုပြုလိုက်လို့ရှိရင်အပိပင်ဒါစီမရှိဘဲနဲ့သိတာမသိကျင်ဘူးဆိုလို့ရှိရင်လည်းဒီဉာဏ်ကိုအသုံးမချဘူးဆိုလို့ရှိရင်လည်းဒီဉာဏ်ကတော့ ဟိုသိနေတာမဟုတ်ဘူးနော်တချို့ကတောင်ကျတဲ့ဉာဏ်ကိုနဲ့ပတ်သက်ပြီးတော့တန်တရားဖြစ်တဲ့လူတွေလည်းရှိတယ်တောင်ကျတဲ့ဉာဏ်ဆိုတာဒီအမြဲတမ်းသိနေတာကို ပြောတာမဟုတ်ဘူးသိချင်လို့အာယုပြုလိုက်လို့ရှိရင်မသိတဲ့ဟာဆိုတော့ခုမှဖြစ်ဘုန်းကြီးတို့တွေကြသိချင်လို့ခေါင်းကုတ်လည်းပဲခေါင်းကစပင်ကြွယုံပဲရှိမယ်နော်ဟုတ် မသိတာတွေအများကြီးပဲလေမြတ်စွာဘုရားကျတော့အဲ့လိုမဟုတ်သိချင်လို့အာရုံပြုလိုက်ရင်သိသွားတာမသိတာမရှိဘူးအဲ့ဒါအဲ့ဒါကိုခေါ်တာတပ္ပညုတဆိုတာနော်အမြဲတမ်းသိနေတာဆိုတာကယုတ်တိမရှိဘူးလေအဲ့နေရင်ဘယ်လိုလုပ်သိမှာလောကမှာကြည့်ဓာတ်တစ်ချောင်းကိုအိမ်ထဲမှာထည့်ထားရင်အဲ့ဒါပြတ်ပါမလားပြတ်နိုင်ဘူးနော်ခုတ်မှပဲပြတ်မှာပေါ့ဒါဆိုတာလှီးမှပဲပြတ်မှာပေါ့ဉာဏ်ဆိုတာလဲထို့တူပဲအသုံးချမှာ ညံမပြောပါနဲ့ကိုယ့်မျက်လုံးလေးတောင်ဖွင့်မကြည့်မမြင်ဘူးလေမျက်စိမိတ်တာမမြင်ဘူးလေဖွင့်ကြည့်မှမြင်တာညံဆိုတာလည်းအသုံးချမှအဲ့တော့ဘုန်းကြီးတို့တွေမျက်လုံးကဖွင့်မှ မြင်ရတယ်လို့ပဲရသော်ဘုရားလည်းအတိအကျတကားကိုဖွင့်လိုက်ပြီဆိုရင်တော့အကုန်မြင်တယ်ဘုန်းကြီးတို့မျက်လုံးကဒီမျက်စိတစ်ဆုံးပဲမြင်တယ်အများကြီးမမြင်နိုင်ဘူးအဲ့တော့ မြတ်စွာဘုရားရဲ့သဗ္ဗညုတညာညာနိစ္စပ္ပနမိဓတနံဥရပါတိဆိုတာဟာသိချင်လို့ရှိရင် သိเสียတရားဓမ္မတွေနဲ့ပတ်သက်ပြီးကုံစင်အောင်သိတယ်ဆိုတဲ့အဓိပ္ပာယ်မျိုးဆိုလိုတာနော်အသုံးမချပဲနဲ့ဆိုရင်မြတ်စွာဘုရားမေးတယ်လေတခါတလေယဟန်နေလာတဲ့အခါကုတောတုံဘိက္ခုအာဂိစတိယဟန်ဘယ်လာခဲ့တာတော့တမန်အပြင်ကြည့်မယ်ဆိုသဗ္ဗညုတညာရှိတာသူဘယ်လာတယ်ဆိုတာမသိပဲမဟုတ် ကြည့်မယ်ဆိုရင်သိမယ်သို့တော့မကြည့်ဘဲနဲ့နေရင်တမန်အပြင်ဘယ်ကလာတာတော့မေးတာပေါ့မေးတာပေါ့တပိဋကဉာဏ်ဆိုတာအမြဲတမ်းထင်နေတဲ့တပိဋကဉာဏ်မဟုတ်ဘူးသို့တော့ရသော်ဘုရားခေတ်နဲ့တပြိုင်တည်းပေါ်လာတဲ့ဒီပုရဏကတ္တဘာတို့မက္ခလိကောသလာတို့ဆိုတဲ့ဆရာကြီးတွေကသူတို့လည်းတပိဋကဉာဏ်ရတယ်လို့ဝန်ခံကြတယ်သူတို့တပိဋကဉာဏ်ကအမြဲတမ်းသူတို့ ဒီညာကြီးကအိတ်နေလဲပဲဒီညာကြီးရှိနေတာပဲတဲ့နော်သွားနေလဲဒီညာကြီးကရှိနေတယ်အမြဲတမ်းဒီညာကြီးကသိနေတယ်လို့သူတို့ဒီလိုဝန်ခံတယ်မြတ်စွာဘုရားကျတော့အဲ့လိုအိတ်နေတုန်းလဲဒီညာကြီးရှိတယ်လို့မကောမခံဘူးမြတ်စွာဘုရားဒါလည်းယုတ်တိမှမရှိတာနော်အိတ်နေတဲ့အချိန်ဘယ်လိုလုပ်ဉာဏ်ဖြစ်မှာမျက်စိကပိတ်ထားရင်ဘယ်လိုလုပ်မြင်မှာတော့ဖွင့်ကြည့်ပါပဲမြင်မှာပေါ့ အဲ့လိုပဲဒီတုတ်တန်တစ်ခုမှမြတ်စွာဘုရားကသူတို့ပြောတဲ့တတတံသမိတံညာနာထတနာပစ္စုပတိတံသူဉာဏ်ကြီးဟာအမြဲတမ်းရှိနေတယ်အိတ်နေတဲ့အချိန်ရောနိုးနေတဲ့အချိန်ရောအမြဲတမ်းဉာဏ်ကြီးကလင်းထိန်နေတယ်ဆိုတာကိုမြတ်စွာဘုရားလက်မခံတာဘူးဖះကိုယ်တိုင်ကသဗ္ဗညုတဉာဏ်လက်မခံပါဘူးလို့ဆိုပြီးအဲ့ဒါကိုထောက်ထားပြီးတော့အနောက်တိုင်းကပုဂ္ဂိုလ်ချို့ကစာရေးတယ် ဒါတော့မမှန်ကန်တဲ့ဟာပဲအတိတ်ပဲသေချာနားမလဲလို့ဒီလိုဖြစ်တာနော်အဲ့တုတ်ဓမ္မမြတ်စွာဘုရားသူ့ကိုပြောခြင်းတေဝိဇ္ဇလို့ပြောပေါ့တပ္ပယုဒညာလို့သူတို့ပြောတဲ့တပ္ပယုဒညာရှင်လို့မပြောနဲ့လို့ဆိုလို့တယ်အမှန်တော့သူတို့ပြောတဲ့တပ္ပယုဒညာမျိုးကတော့မရှိဘူးတဘာဝလည်းမကြဘူးယုတ်တိလည်းမရှိဘူးနော်အိန္ဒိယနိုင်ငံမှာတော်တော်ထူးဆန်းတယ်ဒီသစ္စကပရပိုက်ကြီးဟာ သူကပညာတွေသင်ထားလို့မာတော့အစားစားလို့ဘိုက်ဖောင်းတာပဲဖြစ်ပါလေအဲ့တော့သူပညာတွေကြောင့်မလို့သူဘိုက်ကြီးဖောင်းတယ်ဆိုပြီးတော့တံပြားကြီးပတ်ထားတယ်ပညာတွေထွက်သွားမစုံဘူးဒါပုရောဘာသာကျမ်းစာထဲမှာသစ္စကပြပိုင်နဲ့ပတ်သက်တာသစ္စကပြပိုင်နဲ့ပတ်သက်တာမဟုတ်ဘဲနဲ့အိန္ဒိယမှာထူခြားတဲ့အကြောင်းကိုဒီဂျဝါလာနေရူရေးတဲ့ သမီးထံပေးစာဆိုရယ် Glimpses သောဆိုရယ်စာအုပ်ထဲမှာထူးခြားတဲ့သူတို့အိန္ဒိယကပညာရှင်ကြီးတူဟာသူဟာအမြဲတမ်းလောကကိုလင်းအောင်ပြုတယ်ဆိုလင်းအောင်ပြတယ်ဆိုရင် သူကောင်းမှအမြဲတမ်းသူကဓာတ်မိလို့ဟာမျိုးပြီးထွန်းထားတယ်ဓာတ်မိလို့ဟာမျိုးထွန်းထားတယ်အဲ့လိုထူးဆန်းတဲ့ပုံကိုယ်တွေလည်းရှိတယ်လောကကြီးကိုလင်းဆောင်တယ်ဆိုပြီးတော့အသိဉာဏ်တွေ ပေါက်ထွက်မသွားအောင်စီထားတယ်ခပတ်ကြီးပတ်ထားတယ်တံများကြီးပတ်ထားတယ်ဆိုတာလေအိန္ဒိယမှာဒါမျိုးတွေရှိတယ်အဲ့တော့ယုံကြည်ချက်နဲ့လှုပ်ဆောင်ချက်တွေကလောကမှာအမြဲတမ်းများတယ်အိန္ဒိယနိုင်ငံမှာဆိုလို့ရှိရင်လေခရစ်တီရှိတယ်လေမနေ့ဒီညလှုပ်တဲ့အကုသိုလ်တွေကိုမနေ့ကျရေချိုးလိုက်ရင် ရေချိုးလိုက်လို့တန့်စင်သွားလို့ရှိရင်အဲ့ဒီအကုသိုလ်ကပျောက်သွားတယ်ဒါကနေလို့တဲ့အကုသိုလ်ကိုညရေချိုးလိုက်ရင်ပါသွားပြန်သူတို့ကအဲ့လိုတွေးပြီးတော့ရေချိုးတာတွေဥဒကတုဋ္ဌိကဆိုတာရေနဲ့စင်ကြအောင်လုပ်တယ်ဆိုတာရှိတယ်ဘလောက်အေးအေးပဲရသည်မှာရေချိုးလို့ရှိရင်တနစ်တာလှုပ်တဲ့အကုသိုလ်မှန်တရားတွေအကုန်ပျောက်တယ်ဆိုပြီးတော့အိန္ဒိယနိုင်ငံမှာဂရိတိရေချိုးပွဲကြီးတွေရှိနေတော့မယ်နော် ယုံကြည်ချက်ဆိုတာတော်တော်အံ့ဩစရာတော့ကောင်းအဲ့ဒီမှာသူတို့ကအောက်တန်းစားလို့သူများရဲ့ခိုင်းပတ်လို့ပြောရတော့တဲ့ဒီအမျိုးသမီးလေးတယောက်ကတော့ရေချုံးလို့အကုသိုလ်တွေကင်းသွားမယ်ဆိုရင် ရေထဲကကားတွေဘယ်လိုလုပ်မလဲ။ဟောသူစဉ်းစားပုံတွေသူတို့ကအဲ့ဒါကိုမစဉ်းစားတတ်ဘူးပေါ့ သူကစဉ်းစားတယ်ရေထဲကငါးတွေပဲအကုသို့ဖြစ်မလဲအများရန်ရေချိုးနေတာကိုကင်းကမြစ်ထဲကငါးတွေဆိုရင်တော့အများရန်ကင်းကရေချိုးနေတာဘယ်လိုလုပ်ပြီးတော့အကုသို့ရှိတော့မလို့အဲ့တော့ရေချိုးလို့ကတော့ခြီးတွင်းရင်တော့ကြီးတော့ပြောင်းမှာပေါ့အိုက်လို့ရှိရင်တော့အိုက်ပြေးမှာပေါ့ရှင်တွေကရှိနေတဲ့ကိလေသာကတော့ကုန်မှာတော့မဟုတ်ဘူးအဲ့ဒီလို့ မမှန်မှန်အောင် မစဉ်းစားနိုင်တာကိုစဉ်းစားကြည့်နော်ဒါတွေကတကယ်ရှိတာတယ်မစဉ်းစားနိုင်ကြဘူးလောကကြီးမှာရှုံကြည်ခြင်းနဲ့ပတ်သက်လာလို့ရှိရင်ဘာသာတရားနဲ့ပတ်သက်လာရင်လောကကြီးကအားနေတယ်ပေါ့အေးဒီမှာလည်းပဲပုံနာကြီးကသူတို့ဗြဟ္မစာရီနဲ့မြတ်စွာဘုရားဗြဟ္မစာရီသူတို့ကတောင်းသားတဲ့ထင်တယ်အဲ့ဒီမှာမြတ်စွာဘုရားကပွင့်ပွင့်လင်းလင်း ငါ့ကိုပြောမှဗြဟ္မစာရိအစ်စ်ဖြစ်တယ်ငါကျင့်တဲ့ဗြဟ္မစာရိဟာအစွန်မဲ့မရှိဘူးအစွန်မဲ့ဒီအခုပြောတဲ့မိတို့ငယ်9ပါးဆိုတာတော့ဒီပုံနာကြီးတို့မှာရှိနေမှာပေါ့သူတို့ဘလောက်ပဲအိမ်တော်မပြုတ်ပဲနေနေဒါတွေကင်းနိုင်မှာမဟုတ်ဘူးပေါ့နော်အဲ့ဒါကြောင့်မို့လို့ရသော်ဘုရားမှာကာမဆက်ဆံမှုပြုတ်ဖို့နေနေတာသာ ကိုချစ်နဲ့အချစ်နဲ့ပတ်သက်ပြီးအယောင်းဝယ်သဘောမျိုးတော့မလုပ်ဘူးတဲ့မျိုးသမီးနဲ့ပတ်သက်တာမျိုးဘာတစ်ခုမှမဖြစ်ဘူးဆိုတာကိုရသော်ဗျာပွင့်လင်းလင်းရှင်းပြီးတော့ဒီကုန်းချုပ်မှာငါဟာအဲ့ဒီပေတုံးငယ်ခုနှစ်ပါးမကင်းသေးသည်မြဖះလို့ဝန်ခံသေးဘူးငါကင်းလို့သာဖះလို့ဝန်ခံတယ်ငါမှသဗ္ဗညုတဉာဏ်ကြီးလည်းဖြစ်လာပြီဉာဏ်မြင်လည်းဖြစ်လာပြီအယမန္တိမသာတိဒီဘဝဟာငါအတွက်နောက်ဆုံးဘဝပဲ နော်နတ္ထိတာနိပုဒ္ဓဘောငါအတွက်နောက်ဘဝဆိုတာမရှိဘူးလို့တိတိတင်းတင်းဒီတုတ်တန်ကိုရသော်ဗျာဟောသာနုတော်ရိပုဏ္ဏယိရဲ့အမေးကိုဖြေရင်ကနေပြီးတော့ရသော်ဗျာဒါကိုဟောတာပါအဲ့ဒါလို့ဟောလိုက်တဲ့အခါမှာသာနုတော်ရိပုဏ္ဏယိဟာရသော်ဗျာရဲ့ပြောပုံဆိုပုံနော်ရှင်းလင်းပြတ်သားဖို့တွေကိုနာကြနာကြရတဲ့အခါမှာသူ့မှာစိတ်နှအာရမှုတွေဖြစ်သွား ဖြစ်သွားလို့မြတ်စွာဘုရားကိုကိုးကွယ်စိတ်ကတဲ့ဘုရားဘာသာဥပဒကအဖြစ်ခံယူသွားတယ်လို့ဒီတုတ်တန်ရဲ့အဆုံးမှာမှတ်တမ်းတင်ထားတာဖြစ်တယ်ပေါ့အဲ့တော့မေတုံငယ်9ပါးဆိုတာဒီအချက်9ချက်ကိုပြောတာပါမှတ်မိအောင်ပြန်ပြောမယ်ဆိုရင်နံပါတ်1ကအမျိုးသမီးရဲ့ပြုစုမှုကိုတားရတာမေတုံငယ်နံပါတ်2က အမျိုးသမီးနဲ့ရှေးအမောပြောဆိုတာနံပါတ်3ကအမျိုးသမီးနဲ့မျက်လုံးချင်းဆုံပြီးတော့ချိပြီးသားရတာနံပါတ်4ကအမျိုးသမီးရဲ့အတန်နားထောင်ပြီးတော့သားရတာနံပါတ်5ကအမျိုးသမီးနဲ့ရှေးရခင်ကဆုံမှုကြုံမှုတာတွေအတူတကွနေခဲ့ဘူးတာတွေကိုပြန်တွေးပြီးတော့သားရတာနံပါတ်6က အမျိုးသမီးနဲ့ဇနီးမောင်နှံနှစ်ဦးတို့ရဲ့ဘဝကိုအားကြပြီးตายရတာနမခံကမိမိကျင့်နေတဲ့အကျင့်သီလဖြင့်နတ်နတ်ဖြစ်ဖို့ဘဝတစ်ခုကိုတောင်းတတာတောင်းတတာဘဝအတွက်ပြမစရိယကိုကျင့်တာအဲ့ဒါဟာပြမစရိယရဲ့အမဲဆက်များပဲဖြစ်တယ်ပြည့်စုံတဲ့စင်ကြယ်တဲ့ပြမစရိယမဖြစ်ဘူး ရသော်ဘုရားကျင့်တဲ့ဗြဟ္မာစရိယသည်တာမန်ပြောတဲ့ဗြဟ္မာစရိယမဟုတ်ဘဲနဲ့လုံးဝပြည့်စုံတဲ့စင်ကြယ်တဲ့ဗြဟ္မာစရိယဖြစ်လို့လုံးဝခိလေသာကင်းတဲ့ဗြဟ္မာစရိယဖြစ်လို့လုံးဝစင်ကြယ်မြင့်မြတ်ပြည့်စုံတဲ့ဗြဟ္မာစရိယဖြစ်တယ်ဆိုတာကိုရသော်ဘုရားကြေညာပြီးပွင့်ပွင့်လင်းလင်းရှင်းပြခြင်းပဲဖြစ်တယ်တရားချစ်ခင်သူတော်စင်ပြိဿပေါင်းလို့မေရုံငယ်ခုနှစ်ပါးလို့လူသိများနေတဲ့ဒီမေထုနတန်ယောဂ ဒီခုနှစ်မျိုးဟာတတိထားစရာတွေအမတမကောင်းပါတယ်တတိထားပြီးတော့မိမိတို့ကိုယ်တိုင်ဓမ္မစရိယသိက္ခာပုဂ္ဂိုလ်ဆောက်တည်တဲ့အခါမှာစင်ကြယ်တန်ရှင်းတဲ့အောင်ကြိုးစားပြီးတော့ကျင့်ဆောင်ကြပါအပြစ်မရှိပဲလို့စိတ်ထဲမှာထင်ပြီးတော့အပြစ်မရှိဘူးလို့ထင်ပြီးတော့ကျွလွန်ပြီးတတ်ပါတယ်ဒါကြောင့်မလို့ဒီစိတ်ဓာတ်မျိုးတွေမဖြစ်အောင်တို့တွေကျင့်ကြံကြိုးကုပ်အထောက်မှသာလဲ ငါတို့ချင်းနဲ့မြမစရိယဟာမဲဆက်ကင်းနဲ့မြမစရိယဖြစ်မှာလို့ကိုစီကိုစီတတိထားပြီးအစစ်အမှန်စင်ကြယ်တန်ရှင်းတဲ့မြမစရိယကိုကျင့်သုံးလိုက်နာနိုင်ကြပါစေကုန်သတည်းရှည်စဲချပေးမယ်နားထောင်လိုက်ကြပါတော့နော် အရှင်ဖရာဖရာတပည့်တော်တို့သည် လိုက်ဆုံးပါလားအရှင်ဖရာဖရာတပည့်တော်တို့သည်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျက်ဓမ္မတပင်ဆင်ခြင်းပါ ပြုလုပ်ကြ၍အမတဒါနာ ဓမ္မဒါနတရားအလှူတော်ကို ပေးလှူကြပါကုန်၏တရားတော်မြတ်ကိုရိုသိလေးမြတ်စွာနာယူကြပါကုန်၏တရားတော်မြတ်ကိုထတ္တဗဝုထုစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခု အာထုတ်ပြုလို့ရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေတည်းဤကောင်းမှုဤအဖို့ဘာကကို အမိအဖအဖို့အဖွား ဆရာသမားတို့အားကုသိုလ်အမြတ်ဝေငှပါကုန်၏31ဘုံကျင်ဒီကုန်သောလုံးစုံများစွာတတ္တဝါတို့အားကုသိုလ်အမြတ်ဝေငှပါကုန်၏ ကုသိုလ်အမြတ်ကိုစီရကြဂုံသည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းအလုံးကြာကြာသမျှအမြအမြအမြ ရှိတော်မူကြပါကုန်တော်